အခန်းကြီး22အငယ်1မှ8တပန်ဣဒရေလအမျိုးသားတို့သည်ခရီးသွား၍မောဘလွင်ပြင်ယော်ဒန်မြစ်နာယေရိခေါမြို့တစ်ဖက်၌တဲဆောက်ကြ၏အာမောရိအမျိုးသားတို့၌ပြုကြသောအမှုအလုံးစုံကိုစီပေါ်သားဗာလက်မင်းတိမြင်လင်ဣဒရေလအမျိုးသားတို့သည် များပြားသောကြောင့်မောဘပြည်သားတို့သည်အလွန်ကြောက်ရွံ့ကြ၍ နွားသည်မြက်ပင်ကိုလှမ်း၍စားသကဲ့သို့ဤအလုံးရင်းသည်ငါတို့ပတ်လည်၌ရှိသည်မြကိုလှမ်း၍စားလိမ့်မည်ဟု ပူပန်သောစိတ်ရှိလျက်မိဒရန်ပြည်သားအသက်ကြီးသူတို့အားဆိုကြ၏ထိုအခါဇိဘောသားဗာလက်သည် မောဘရှင်မြင်းဖြစ်သည်နှင့် အာမုံပြည်၌စီးသောမြစ်၏အနားမှရှိသော ပေတော်မြို့နေဘောရသားဗာလံကိုခေါ်ပင့်ခြင်းကတန်တမန်တို့ကိုဆေလွတ်၍ အဲဂုတ္တုပြည်မှရောက်လာသောလူတမျိုးသည် မြေမျက်နှာကို ဖုံးလွှမ်းလျက်ငါ့အနား၌နေရာချကြပြီ။သို့ဖြစ်၍ကြွလာပါ။ဤလူမျိုးသည်ငါ့ထက်အားကြီးသောကြောင့်၊သူတို့ကိုငါ့အဘို့ကျိန်ဆဲပါ။သို့ပြုလျှင်သူတို့ကိုငါတိုက်၍ငါ့ပြည်မှနှင်ထုတ်နိုင်ကောင်းနှင်ထုတ်နိုင်လိမ့်မည်။ကိုယ်တော်ကောင်းကြီးပေးသောသူသည် ကောင်းကြီးမင်္ဂလာခံရသည်ကို၎င်း ကိုယ်တော်ကျိန်ဆဲသောသူသည်ကျိန်ဆဲအပ်သောသူဖြစ်သည်ကို၎င်းငါသိသည်ဟုမှာလိုက်လေ၏။မောဘပြည်သားအသက်ကြီးသူတို့နှင့်မိဒျန်ပြည်သားအသက်ကြီးသူတို့သည်ပြုစားခြင်းလက်ဆောင်ပါလျက်သွား၍ဗာလမ်ထံသို့ရောက်သောအခါ၊ဗာလက်မင်းစကားကိုကြားလျှောက်လေ၏။ဗာလမ်က၊ယနေ့ညမှာဤအရပ်၌နေကြပါဦး ထာဝရဘုရားမိန့်တော်မူသည်အတိုင်းငါပြန်ပြောမည်ဟုဆိုလျှင်၊မောဘအရာရှိတို့သည်ဗာလမ်ထံမှာနေကြ၏။9ဘုရားသခင်သည်ဗာလမ်ရှိရာသို့လာ၍၊သင်၌ရှိသောဤလူတို့သည်အဘယ်သူနည်းဟုမေးတော်မူလျှင်၊ဗာလမ်က၊မောဘရှင်ဘုရင်ဇိဖေါ်သားဗာလက်သည်အကျွန်ုပ်ဆီသို့ လူကိုစေလွှတ်၍ အဲဂုတ္တုပြည်မှရောက်လာသောလူအများသည်မြေမျက်နှာကိုဖုံးလွှမ်းလျက်နေကြပြီ။သို့ဖြစ်၍ကြွလာပါ။ဤလူမျိုးကိုငါ့အဘို့ကျိန်ဆဲပါ။သို့ပြုလျှင်သူတို့ကိုငါတိုက်၍နှင်ထုတ်နိုင်ကောင်းနှင်ထုတ်နိုင်လိမ့်မည်ဟု ခေါ်ပင့်ကြောင်းကိုဘုရားသခင်အားလျှောက်ဆို၏။ဘုရားသခင်ကလည်း၊သင်သည်ဤလူတို့နှင့်အတူမလိုက်မသွားရ။ထိုလူမျိုးကိုမကျိန်ဆဲရ ကောင်းကြီးမင်္ဂလာကိုခံရသောလူမျိုးဖြစ်သည်ဟုဗာလမ်အားမိန့်တော်မူ၏။နံနက်ရောက်မှဗာလမ်သည်ထ၍သင်တို့သည်ကိုယ်ပြည်သို့ပြန်သွားကြပါလော့။သင်တို့နှင့်အတူငါလိုက်ရသောအခွင့်ကိုထာဝရဘုရားပေးတော်မမူဟုဗာလက်မင်းစေလွှတ်သောအရာရှိတို့အားပြန်ပြောလေ၏။ထိုအခါမောဘပြည်အရာရှိတို့သည်ဗာလက်မင်းထံသို့ပြန်သွား၍ ဘာလံသည်ကျွန်တော်တို့နှင့်အတူမလိုက်လိုပါဟုလျှောက်ကြ၏အငယ်15မှ23တဖန်ဘာလက်မင်းသည်အရင်ထက်အရေအတွက်အားဖြင့်များ၍အရာအားဖြင့်ဘုံကြီးသောမူမတ်တို့ကိုဆေလွတ်ပြန်သည့်အတိုင်းသူတို့သည်ဘာလံထံသို့ရောက်လာ၍ဇီးပေါ်သားဘာလက်မင်းကကိုရိုသည်ငါထံသို့မလာမီအကြောင်းအဘယ်အစည်းအတားမျှမရှိပါစေနှင့် ငါသည်ကိုရောကိုအလွန်ချီးမြှောက်မည်ကိုရောတောင်းသမျှကိုပေးမည်တို့ဖြစ်၍ကြွလာပါဤလူမျိုးကိုငါအဖို့ကျိန်ဆဲပါဟု မိန်တော်မူကြောင်းကိုပြန်ပြောကြ၏ဘာလမ်ကလည်းဘာလက်မင်းသည်ရွှေငွေနှင့်ပြည့်သော မိမိနန်းတော်ကိုပင်ပေးတော်လဲငါကိုးကွယ်သောဘုရားသခင်သာရဘုရား၏စကားတော်ကိုလွန်ကျူး၍အမှုအကြီးငယ်တစုံတစ်ခုကိုမျှငါမပြုနိုင် သို့ရာတွင်ထာဝရဘုရားသည်အဘယ်သို့ထပ်၍မိန့်တော်မူမည်ကိုငါသိမည်အကြောင်း၊ယနေ့ညမှာဤအရပ်၌နေကြပါဦးဟုဗာလက်မင်းကျွန်တို့အားပြန်ပြော၏။ညအချိန်၌ဘုရားသခင်သည်ဗာလမ်ရှိရာသို့လာ၍၊ထိုလူတို့သည်သင့်ကိုခေါ်ခြင်းငှါလာလျှင်၊သူတို့နှင့်အတူထ၍လိုက်လော့။သို့ရာတွင်ငါမှာထားသမျှအတိုင်းသာ ပြုရမည်ဟုမိန့်တော်မူ၏။နံနက်ရောက်မှ ဘာလမ်ထ၍မြဲကိုကုန်းနီးတင်ပြီးလင်မောဘအရာရှိတို့နှင့်အတူလိုက်လေ၏ထိုတို့လိုက်သောကြောင့်ဘုရားသခင်အမျက်တော်ထွက်၍သာဝရဘုရား၏ကောင်းကင်တမန်သည် သူ့ကိုစီးတားခြင်းဟလမ်း၌ရပ်နေ၏ထိုအခါဘာလမ်သည်မြဲကိုစီး၍ငယ်သားနှစ်ယောက်နှင့်တွားစဉ်တွင်ဒါဝရဖျား၏ကောင်းကင်တမန်သည်ဓာကိုမိုးလျက်လမ်း၌ရပ်နေသည်ကိုမြဲသည်မြင်လျင်လမ်းလွှဲ လေသို့ဝင်လေ၏ဘာလမ်လဲမြဲကိုလမ်းသို့ပြန်စေခြင်းငှာရိုက်လေ၏အငယ်24မှ41သာရဖျား၏ကောင်းကင်တမန်သည်စပြည့်ဥယင်ဆောင်ရန်နှစ်ဖက်ဆက်ကြားလမ်း၌တဖန်ရန်နေ၏သာရဖျား၏ကောင်းကင်တမန်ကိုမြဲသည်မြင်ပြန်သောအခါဆောင်ရန်တစ်ဖက်၌တိုး၍ဘာလမ်၏ခြေကိုဖိလေ၏ဘာလမ်လည်းတဖန်ရိုက်ပြန်လေ၏ ဒါဝရဖျား၏ကောင်းတမန်သည်လွန်သွား၍လမ်းတစ်ဖက်ဖက်မျှမလွဲနိုင်အောင်ကျင်းမြောင်းသောအရ၌ရက်နေ၏မြဲသည်လည်းဒါဝရဖျား၏ကောင်းတမန်ကို မြင်ပြန်သောအခါဘာလံအောက်၌ဝတ်လျက်နေ၏ဘာလံသည် အမျက်ထွက်၍တောင်ဝေးနှင့်မြဲကိုရိုက်လေ၏ထိုအခါဒါဝရဖျားသည်မြဲ၏နှုတ်ကိုဖွင့်တော်မူ၍မြဲကတင်ဒီငါ့ကိုသုံးချိန်တိုင်အောင်ရိုက်ရမည်အကြောင်း ငါသည်တင်၌အဘယ်သို့ ပြုဘိသနည်းဟုဘာလမ်အားမေးလျင်ဘာလမ်ကတင်သည်ငါကိုကြည်စားပါသည်တကားငါ၌ဓာရှိပါစေသောဓာရှိလျင်တင့်ကိုယခုသတ်မည်ဟု မြဲအားဆို၏မြဲကလည်းငါသည်ယနေ့တိုင်အောင်တင်ဤအစည်းကိုအစဉ်ခံရသောတင်ဤမြဲဖြစ်သည်မဟုတ်လောတင်၌တခါမျှဤသို့ငါပြုဘူးသလိုဟုဘာလမ်အားမေးလျင်မပြုဘူးဟု ပြန်ပြော၏ထိုအခါသာရဘုရားသည်ဘာလံမျက်စိကို ဖွင့်တော်မူ၍သာရဘုရား၏ကောင်းကင်တမန်သည်ဓာကိုမူးလျက်လမ်း၌ရပ်နေသည်ကိုဘာလံသည်မြင်သည်ဖြင့်ဥချ၍ပြတ်ဝတ်လေ၏သာရဘုရား၏ကောင်းကင်တမန်ကလည်းသင်၏မြဲကိုသုံးချိန်တိုင်အောင်အဘဲကြောင့်ရိုက်သည်နီတင်သွားသောလမ်းသည်ငါနှင့်ဆန့်ကျင်ဘက်ဖြစ်သောကြောင့်တင့်ကိုစီးတားခြင်းငါငါထွက်လာပြီမြဲသည်ငါကိုမြင်၍ သုံးကြိမ်ရှောင်ခဲ့ပြီထိုတို့မရှောင်လင်အကယ်စင်စစ်တင့်ကိုငါတတ်၍မြဲကိုအသက်ချမ်းသာပေးလေပြီဟု ဆို၏ဘာလမ်ကလည်းအကျွန်ုပ်ပြမှားပါပြီကိုရိုဒီလမ်း၌ကန့်လန့်နေတော်မူသည်ကို အကျွန်ုပ်မသိပါယခုမှအလိုတော်မရှိလျင်အကျွန်ုပ်ပြန်သွားပါမည်ဟုသာဝရဘုရား၏ကောင်းကင်တမန်အားဆိုလျင်သာဝရဘုရား၏ကောင်းကင်တမန်က သူတို့နှင့်အတူလိုက်လော့တို့ရတွင်ငါမှားထားသောစကားကိုသာဟောပြောရမည်ဟုဗာလမ်အားမိန့်တော်မူသည့်အတိုင်းသူသည်ဗာလက်မင်း၏ကျွန်တို့နှင့်အတူလိုက်သွားလေ၏ဗာလမ်ရောက်သောတည်င်းကိုဗာလက်မင်းကြားလျင်ခရီးဥကြိုပြုခြင်းငှာမောဘပြည်စွန်အာနုံချောင်းနားမှရှိသောမြို့တစ်မြို့သို့ထွက်သွား၏ဗာလက်မင်းကလည်းကိုရုတ်ကိုခေါ်ပင့်စေခြင်းငှာငါသည်အထက်ထက်ဆေလွတ်တည်မဟုတ်လော အဘဲကြောင့်နှေးပါသနည်းကိုရော့ကိုငါချီးမြှောက်နိုင်သည်မဟုတ်လောဟုဘာလမ်အားဆိုလျင်ဘာလမ်ကမင်းကြီးထံသို့ငါလာပါပြီတို့ရတွင်ငါသည်စကားတခွန်းကိုမျှပြောပိုင်သလိုငါနှုတ်၌ဘုရားသခင်ထားတော်မူသော စကားကိုသာငါပြောပါမည်ဟု ပြန်ပြောပြီးမှဘာလက်မင်းနှင့်အတူလက်၍ကိရယသူစုပ်မျိုးတို့ ရောက်ကြ၏ဘာလက်မင်းသည်လည်းသိုးနွားတို့ကို ပူဇော်၍ဘာလံနှင့် အရာရှိတို့အားပေးလိုက်လေ၏နက်ဖြန်နေ့၌ဘာလက်မင်းသည်ဘာလံကိုခေါ်၍ဣဒရလအမျိုးသားအပေါင်းတို့ကိုအကုံစင်ပြခြင်းဟံဘာလဖျားနှင့်ဆိုင်သောကုံယိုးပေါ်သို့ပို့ဆောင်လေ၏